ปอลปีทุลำลักบนินาลายไม้ซาและซอมลีละคาดคอกปีซอมลีละแกนนาในสาเก็บเสียมดิงเห็ดนาจีดนาลุงซิมอินวันตุงลุงซิมอฮีฮีอามาอังสุงเนียลอาคริสอินหองอีดนาสิงลามเตะตุงอหองกิลังฮีมีหิงอสวะตากเทนดิงินอามาอินอันไอเคมเปหองเปียอินอามามาซงหองกิเปียฮี Chris Singlam te in hon pa nung azui khem pe achit asiam na dingu hong sol hi twa lai a hong kilak thu gui pi in pia un pia un chi a hi hi twa pen chit na siam na tak pi to apha bor na to izat khyat le Christian nun tak na inga tak tak swang ding hi leitung mi te thu gui pi pen nga ding nga ding chi hi a twa to amau te in lungnop na zong u hi a hi zong in twa banga hong sep khia tak u chiang in lungkham na le si na ga honga le hi chris singlam te pana atang khia gospel khowang in wai ham na mo saka jin na le siam na te han so hi piak na ding lam bek bek hong ki gen chang in da a thum so sop ding hello hi sep khyan na neu chik panin na sep na alian zo sunga aludinga pasian in amite dei sakna to hong sapna hi zo hi khomial gam tat in leitung bu pi atwam lai tang in chiang tan omlowa han cham na hong kisam hi pasian mi tampi takte leitung omzia le ru hop na thang sunga aong ding in om u hi anei sa u tampi apekhe dinga angen pen pasian he pi na hi lam amaute in aphok ding u kilom hi အမောက်တဲမိုင်အာအနေစာဝပြခက်လို့အဖမော့ဆကနာတဲလာကူလီတွာဟိကေလအမောက်တဲအင် ete chingpi pa zela tong zil zo lo ding u hi leitung mun khem pewa pai a mi khem pe kya nga gospel thu a hil dinga chris in anung zui te asol na a ama he pi na aki thei khok sang na ding na sep mi te apya hi hi kem khat te thwil dinga akwan khyat lai tak un leitunga ama na sep na aki pan pi na ding sum pi te ama in adang te tunga ngen hi im hing pi te hot khyat na dinga ama hong sol te isep na a mi hing tung to na ama thu pha te alwan the ding in mi hing te khut sunga ama in nei la lam pia hi tua zong pasianin mi te apa toy na lampi khat a hi hi tua zong mi te ke tang sap na sep khat hi pa hi bahang hiam chi le tua in ama lung sunga khwal na khang sang dinga alung sim sunga siam na asang bel te zang ke sang ding hi lam man taka chin na le siam na to pyak khya na in mi hing lung sim le gam tat hoi te khang saka mi chi mo te tunga thupa atun sangna u le pasian na sep na amai not sangna u sep khian na a hoi bel te nei sak hi a chi mo mi khat hu the na thuman tang ko na a pasian na sep pan pi na te in amon huai wan tung sum khol na a kep pi a koi khol na hi hi de sangna to hong pe khem pe amana sep na amai not ledinga pasian in agel lampi khat pe koma tua in nei le lam to mi te thupa apiang na hi hi ni tang le gwa tui pia hi ante thei pom te khang sang hi sumle pai zon the ni ding siam na le chidam na pia hi ทุพาอิงะเคมเปวอจิงอามาขุดปานินหงไปฮีอนุไม่อปัสลินไกเลสุมปีเตลุงดำกนาสุมปีเตเดสักนาสุมปีเตหมอเพลนาสุมปีเตอปยากิกนาอุโตลุงดำนาอโกกิกดิงอุอฮีฮีเบียกบุกลำนาดิงและเบียกอินปีลำนาดิงอายูดามีเตเบียกแคนาอินจีนนาและสยามนาลุงซิมกิลังเคสักอาตัวนุงเสียอาคริสเตียนเตอินตัวเป็นตุกโจงเงโลอุฮี amaute egypt gama kum sot sila kaina pana aswak ta tung u hi a gamlaka awak thap te hi hi sumpi hong puak na dingun israel ta te kyang again in de sakna tak pi ta hong pe mi khem pe tung panin ka sumpi nala ding hi pai khian na alian som ni langa aneu ni chi a moses kyang a to pa thu atun lai in egypt kal kap te in amaute anung dal na pana amaute aswak ta liai le u hi hi ami te anei sa u tom khat bek hi a a khan na ding zong lam et omlo hi a hi zong in pasian biak buk lam na ding maswan khat nei u hi topa in ngen zowa amau te in aman ding u a hi hi amau te in bang ma hazalo u hi piang nap na tak pi to pe chat u hi amet akhang sung pan hilo hi anei sa sung pan ma u a hi hi amau te in lungdam na le lungsim tak pi to pya u a tua banga apiak na un topa lungdam sak ma ma hi avek pi in ama a ma hilo hiam ama nei sa khem lem pe zong ama piak sa ma hi lo hiya aman anget kik ma le zong ama nei sa akom sak pa tunga apia kik ding u atawan ma hilo hiya han thot tang tang ku lo hi mi te in akisam za sang a akan zo in hong puak u hi zat khop ding za wal khin a hi manin nol ke kul ta hi khat ve biang in pilam akisom tak chiang in zong aking en hu na pen lungsim tak pi to pe chat u hi tiak khia ding lung ton pe ma lo hi pasian abyak na ding u in lam ding pen lop ma ma u hi manin akisam za sanga atam za thamin pia u hi hebrai mi te sang in khowang lian zo anga a akigen christian te in amau te sang in tom pe zo ding hiam hun bei kwa na anung ta christian te juda mi te piak za lang zong a hi zo lo asum pi te u to lungkim ding u hiam wan tung sil piak te anga mi te han jam na le sum pi te to topa in thuman le khowak akizel ding in na sem hi thwil sia le thupa puak sia ding in mi pol khat akwan khyaru bangin mi hon pi te zong thuman akizel na ding in anek sa u to apan ding u a hi hi mi khat in na sep na ding in piang ding bek bek hong ki gen hi piak khian ni lo zong chimta ing chi hi chimtak tak pi ma na hiam ken hong dong ning pasian khut sung pana thupa na san ding na chimtak hiam ama in nang hong piang non lo dong ama hongngat te ama pelo in om ding na hiam mi dang te tonga thupa na piak the na ding in ama in nang thupa hong pia hi nga na lam na chim tak tak chiang in piak khat ding vi ve hong ki gen gen zong chim tak tang na chi thei pan ding hi inga za za lak panin pasian in ama a ding se khat sit hi twa teng ama i piak kik chiang in adang teng aman thupa hong piak sak hi a hi zong in twa pen i piak ke le avek pi in samsiat na nga hi amman lang le azakai hi beki pasian honget pen hi masa belding a adang khem pe nunun ding hi ไก่เปียงนาปะเซียนไวโฮมจิตเปียกสุมปีเตและไก่เป็นกอสเปลเสียฮีฮีปะเซียนินมิหิงอเปียกเข้มเปลักปานินไก่กิจีสอมาขัดเงียนกิกีปะเซียนอินไอตุงอาหงเงเตเป็นหงกิเงียนดังเข้มเปอีบุลปีอหิลำมีเข้มเปอินอพองดิงกิลอมฮีปะเซียนอินตัมปีตะของเปียฮีตัวเตสุงปานินสอมาขัดอามาตุงอเปียกกิกดิงินปะเซียนอินมิหิงโตทุจามนาบอลฮีตอปาอินอามาเนซาอเกมเตตุง sunga ama nei sa te ap a hi hangin tua sung pana soma khat to kisai in ama in ke ya hi chi hi pasian in ama nei sa mi hing apyak sa se swa in mi hing in ama nga khem pe lak panin thuman tak in pasian tunga kai apyak kek ding a hi hi tua akichian vai hom na pen jesu christ ma ma in a bol a hi hi leitung khomyal na mun te a tu hun a ding thuman akipuang ding hi a tuana se pen in sung panin ki pan ding hi chris nung zui te a huai ham pi a anun tak ding u hilo hi chris kha to ki to min ama to ki tuak taka na asep khop ding u a hi hi jesu in na sep lian pi asem ding a hong pai hing chi a again pen asem ding in leitunga om ama nung zui te sol hi ตัวนะเซบอากิเซบโซนะดิงอากิจิงสุมงะนะดิงงีมนาคัดอามาอินอนุงจุยเตเปียฮีปัสยันเกลซาไกเปียงนาเป็นใบลัมมาอามาอินจงกิไคกิมมามาฮีปัสยันหงพัดเคียดอหิมาบังอินมีเข้มปุอินอุบนาและหานาตออิจุยดิงอหิฮีใบลัมมินจงกิจังเทมามาฮีตัวไงนาเทอาจัดเคียดนะดิงิน pilna thuk pi akisam hi lo hi hot kyan na na sep man pha amai not na ding in kima pang thei chiat a hi lam mi khem pe in thei huai hi nu pi pa pi le khang no khem pe pasian sum kem swak thei ngai hi akep sa sum te sung panin akisam bang a azang khe thei ding u zong hi pa hi sol tak polin pasian in apiang na to kizuin akwa ma pe in nakoi tuam tau hen chi hi koren tu masa alian som legu anew ni hibanga piang na to na sep lian pi pi ki zo hi mi khem pe in hi thu sang thei kim hi le avek pi un anawak le achitak pasiat sum kem te hiding hi tua hi le leitung mi te hil na thu puak na nung tang ko na amai not na ding in sumla pai ki ta sam thei lo ding hi mi khem pe in hi ngei na zui u hi le sum khol na a adimin om dinga apekhe te zong zong za tuan lo ding u hi tua banga အမောက်တဲအခိဟရနာဥပနိန်ဒူလိုက်ထုမန်တန်ကောနာအမောက်တဲကီအိုင်ဟူအလ်ဇဆမ်ဒီငူဟီအမောက်တဲအင်တန်တုံနွန်တက်နာအခါဆွာလုံဒီငွန်းအဟောင်တုံလိုက်ဒီငူနာဒီငဘူလ်ပီဟိုက်ခတ် အဖုတ်ခေါလ်ဥစွမ်ဒင်းဟီတီမိုတီမဆာအလျန်ဂုတ်အနေအုဆမ်လကွာဟန်ချမ်အာအမန်တကနာအဆမ်တေအင်ဒေဆက်နာတော့အမောပြက်ခက်နာတေအင်ပစီယန်အစ်နာလေမိဒန်တေအစ်နာခန်းဆက်အဟိနာလေတွာအဟန်ချမ်နာဥန်အမောတေကိမန်ထေနာဇုံခန်းဆက်အဟိနာအမှုဥချ yang in kristo na sem khom te hi na in thu pha lian pi khom yal gam tat na gal do na pan pi na dinga pasian in amau te nei sa sung pana ange nget pen christian paul pichiam na semte aswa mateng u pasian na sep na amai not ding za in mai not the nge lo ding hi pasian to na sep khop aman phat na pasian in amana sep apan pi ding in mi hing amuang hi lo hi mi hing a ding in hoi bel asak a hi nak le ama sum khol na a wan panin pasian in thupa hong buak suk the hi leitunga thuman atang ko ding in pasian in leitung mi te zanglo in wan tung mi te zang nuam le zang the hi ama in wan kim lai a thuman gel in lai mal to ama de na te leitunga thangsak the hi kwama gun lakham to pasian akhosa hilo hi gamlaka om gan hing khem pe zong ke ya hi hi kagil kyal ma le zong nang kong ko ke ding hi bahang hiam chi le leitung in ke ya hi a asunga om khem pe zong ke ya hi hi chi hi la te nam bat som nga tang som le som le ni pasian na sep amai not na dinga akisap na mun tenga eite hongkizat pen ama in eite phat tom na dinga အဂဲလအဟီဟီ ama to na sem kho mong swa sak na to ama in eite hong pa to hi mi hing te in piak khat na anei den the na ding in mi hing te sep pi ding aphamo na sep ama in a om sak ma hi hi pasian thukha min sabat tan ding hong sol hi ki pal sat ke pe le to thukha min van gig hilo hi ki pal sat le la god na in amau te khi pa hi kai piak na zong mana apenom te ading in van gig hilo hi hebrai mi te tunga ki pia tua ngei na pen aphuang ke pa in khel ngei lo hi tua ngei na pen tu in dau sak ding chi thada zui zok kan ding piak zok kan ding hi hi tua ma bangin tu christian khang hunin chris bek hanga hot khian na kinga a hi na athu kiching taka igen zok kan ding a hi hi gospel tang ko na zai sem sem a chris a si khit nung sang gal do na pan pi na ding atam zo ki sam a hi manin sum piang na thu in hebrai kum pi te hun lai sang in nak pi in hong ki sam zo hi leitung khang hun dang khat pe sang in tu in pasian in piak khana atom zalo atam za tham hong en hi khowak le thupa akinga aza to kizuia sumpi le silpiak te ipiang ding chris in thu anakhun sa hi hi tam akipate tungpanin tamma kangen kik ding hi chi hi luka alian som ne ne som li la giat pasian thu panin khowak nak pin hong tang a hi manin a hi lo te a hi dinga khan lo ding hi ta hi mi khem pe in pasian nei sa kai te le sumpi te thuman taka ama ipya kik jang in leitung mi te in tu na ading thu puak azak thein na ding o lampi hong ki hong ding hi pasian mi pol te alung tang u chris i na to akidima pol pe mi khem pe ang sung nial na lung sim in atwa ma mi khem pe in de sang na tak pi anei ule khwala tua la na sep na ding sum ke ta sam chi om thei lo ding hi inei sa te hong pung ding hi kong khang te atul tulin hong ki hong ding a alut ding in ei te hong ki sam ding hi pasian mi pol te in amangim na sem khia in he bi na thu pha leitunga tang ko u hi le leitunga khri song pai khin ta dinga mi siang tho te pasian khopi sunga kidon khin ta ding hi se som so se khat pasian in hongen moses hun ma pek in kai piang na ngei na om khin hi moses tunga ngei na ki chian a ki piang ma adam hun lai pek ma in biang na na sep na ding in mi te in pasian tunga sil piak te a piak ding u kingen hi amau te in pasian nget na bang zui in ama he pi na le thu pha te apa tang na u sum pi piang na to nalak u hi akhang akhang in hongki zom to hi abraham in zong na zang a sang bel pasian siam ahi melkizedek tunga kai na pi ahi job hun lai in zong tua bang thu ma na om hi jacob zong sumla pai nei lo wak thap a betel atun changin gam sim thama ama guak zan changin swang khat lu khama alup na muna to pa kam cham na pia a nong piak ding khem pe usung panin ase som na nang gong patak pi ding hi chi hi pian chil na alian som ni lagiat anew som ni lani apek khading in pasian in mi te ham tang so lo hi apyak khem pe u piak piang nop na to hiding hi piang nop lo pia ki pia sumpi te to asum kholna dim sang nuam tuan lo hi ama honget za pen apung khang lak pana se som so se khat a hi hi hi pen mi hingai su the na le piang nop na to kisai hi kai piang na a mi hing in ama khen sat na bang bang hi ding hi mi hingai su siam na bang bang a hi te ta jong in mi khem pe a ding in vai hom na ki chian khat om khin zo hi ham tang pia kingen bel hi lo hi Moses hun lai in amau nei sa apung akhang lak panin mi te in ase som na abyak ding u pasian in na sol hi leitung nun tak na nei le lam te amau te na pia a tua te khang sak a ama tung apyak ki ding u a hi hi ama in soma khat na ngen hi mi hing in ama tung apyak ki ding atom khe pen pasian in na ngen hi se som so se kwa no te kong pia a so ma khat bek kong ngen hi tua in ke ya a hi hi chi hi mi hing in se som so se khat a piak lo chang in pasian abulu a hi hi so ma khat ba na mo phel na sumpi kilem na sumpi le lungdam ko na sumpi te jong hongking et be lai hi pasian honget so ma khat a ki pe lo za za pen apelo te guta bulu chi in wan tong lai bu sunga ki cham te hi to bang mi te in amau te apyang sak pa akhem u a hi hi amau te in to amo na u amu chiang in ki khel a to huna ki pan aman a agam tat na bek u to a ki ching hinai lo hi makai pa tunga pia kik ding a amau te tunga ki pia na te azat khel na u wan tunga chep te na pen to bang ziaw in bol phathei lo ding u hi pasian tunga achi tak lo na u le lungdam mel anei lo na u akisik ding u kisam hi bang hun bang hun hi tele pasian mi te in lungdam tak le lop tak in ama ngim na sem khya in ama sol na te sem a ani sa u to ama apa toy u chang in asal u dim ton tung hi a hi zong in amau te in kai le sum pi a pasian abulu u chang in pasian bek abulu u hilo in amau le amau akibulu u a hi lam ki pok u hi bahang hiam chi le ama tunga apia go sumpi te amau te in akhep za ama un aman zong amau te tunga apiak thupa te khiam pa hi kamsia a leiba anei mi in alomte tunga aleibat alo na dingin topa tan pen alak ding hilo hi twasan taka ama akiz et hi a ama de bang topa tan azat sakna to ape pa abulu a hi lam angai su the ding kisam hi ama nei sa khem pe a pasian tunga leiba hi kin a topa se tan jang a mi hing tunga leiba alo na to ama aza ni in leiba swak to lai hi wan tung lai bu sung a ama min mai a up. pasian tung achi tak lo na chi in ki cham te hi ama hoi sak bang to pa nei sa azeng na hangin pasian to sian sak ding thu khat aman nei hi pasian nei sa a hi lo pi a azat na pana hong kilang khia ama git nat lo na pen thudang te azong hong kilang ding hi ama na sep na to kisai mun khem pe azong to bang ma in ki muding hi pasian abulu mi in tunglama pasian in kwan sunga alu the na ding akhak tan ding zalatong atom រ្ជាម្រោល្រោទៅតែមួត្រោជារាមនអង្រោះារទៅច្នុងផ្បង្រ Chris ai in na uto apiak silpiak te pen apiak za uto ki tuat lo zo in piak kyan nop na aguan ki it na to ki tuat zo hi tom chik bek nei na pi tua tom chik bek ma de sak taka apia mi zong pa in amani sa tampi sung pana apia mi hau pa ma bangin jesu kam jam te nga ve ve ding hi mi zong pa in anei sun sun tom chik ma lungsim tak pi to pekhya hi ama nop tom na dinga akisam na kim khat don lo in ama de na nial hi mi hau pa in anei sa tampi sungpanin apia hi a kisapna nei lo hi manin ama kisapna don lo liang a ama de na anial ding zong om lo pa hi to hi manin mi zong pa sumpi sunga sian thona oma mi hau pa sumpi sunga om lo hi bang yam chi le ama nei sa atampi sungpana apiak helal hi mi hing phat tuam na ding ma in man man a piak khyat na ngei na pen pasian in ahong gel sak a hi hi pasian gel na kitat sat ngei lo hi pasian na sem te in pasian gel na bangin zui hi le u avek pi un atang jang na sem te hiding u hi naw pang no te sum pi piak patta huai in pasian lungdam sak hi piang nop na lung sim ta ki zui in sumpi aman phat na om hi mi zong te in sol tak te nge na zui a ni pi kal sima ane sun sunu a piang na u to sumpi khang saka pasian in zong amau te piang na lung kim tang in sang hi ba hang hiam chi le amau te in mi hau te sang in ki piang na ana se zo tham nei u hi man man a piak khat na ngai na in a ki sam lo pi a ane sa u amok za ding a zol na panin in kwan kem pe kem ding a mi hau te in zong nop tat na a amok zat lo na ding u amau te a kem thupa khat swang ding hi lungsim bu pi to chit na le siam na thaman in kha to ki nai zo sem ding lungsim le lung tang atun na hi hi pasian na sep na ding piakhya na ta kisai ngei na khat polin na jang hi eima ma le pasian ading in bang phatom na piang ding chi jong honggen hi mikim in amaulung sim sunga ombang bangin pia u hen hazan na to pelo dinga lungton pia jong pelo ding hi lungdam taka apemi pasianin pakta hi khai chi tom pek awo te in an tom pek ma la ding u hi na khem pe kiching a na nei u ma bangin gam tat hoi khem pe jong na nei the na dingun pasian in he pi na tampi tak no te hong pia hi khai chi awo te tunga khai chi ape pa in nek ding in anjong pia a a khai chi wo uzong pung sang in nadik tat na ga uzong hong khang sang ding hi ဟောက်ထေနာခဲမ်ပေဥနိုတေဟောင်ဟောက်စကာတွာအင်ပစီယန်တုံအလုံဒမ်နာကိုတေဟောင်ကိုစငဟီကိုရန်တုနိနာအလျန်ကွာအနေဂုပန်ဆ ோம் လေခတ်နေစာဇက်ဒန်လုံစင်ဟွိလေငိုင်ဆုနာမန်နေအင်นูเตปาเตอินทุงเงนาตอลิมตักอาไงสุดนาเลทุมานเดปเซียนเดนาเทเทนาอันเนยคินซาเตไวโฮมปีนาโตอันเนยซาเตอุอเจกดิงอุอฮีฮีอมาวเตอินอจิโมอเกนเทตาเตอันเนยอุอาตัวเตอินหอยตักอาจังดิงอุ กูอหินักเลอามาวอาดิงไงสุดสังดิงกิสัมฮีอามาวเตอินทุมโลตาเตเนอาอามาวเตจิเทอินเลยตุงอาดิงเปกานาอเซบอุเลอาตาเตอุอหิมันินอเนซาอุอามาวคุดสุงะอเปียกอุเล အမောက်တဲအမာနိစာကဲအစွက်ဆက်တောပါတုငါမောနာအဘောလူအဟီဟီပစီယန်ဟောင်ငက်နာတဲဇန်ခိုင်ငိုင်ဆုဒဒင်းဟီလိုဟီအနိစာခဲမ်ပူအစီခိချຽງဥအာခတ်တန်ဒင်းလိုင်ဘောလခင်ဥအဟီမနင်အနွန်တက်လိုင်ဥဟငင်ပစီယန်နဆပ်နရီငင်ဟူနာပြကူနွန်ကေဂျီအာနိုတဲပါတဲအင်အငိုင်ဆုဒီငုအဟီလိုလမ်အထေဒီငုကိဆမ်ဟီ apiak ding ma u hi hi anun tak lai wa anei sa te u azek na u to kisai in tu in zong lungkim na nga a anung chang in zong thaman anga ding u kesam hi pasian na sep na amai not na ding in amau tawan a sep ding u a hi hi ama lo sunga sep ding akisam na te akisap na dinga topa in amau te apiak anei sa te u amau te in azat ding u a hi hi anei sa u pasian sum khol na a puak lowa ata te u adinga a khol te in ata te u khalam nun tak na alaw huai sak suak hi amau ma ma in asui khang the ding u suang a hi anei sa u amau te in ata te u lampia koi u a tua pen atate un sui khale siat lo ding uhi mi tampi in anei sa uto kisai in khelna lian pi pi bol uhi pasian in amaute apyak na te aman a azat na panwa anga u nei le lam te amaute in amau ma ma le midang te a ding in zanglo in chi lua u a hi manin amaute adu hop ahwai ham suak uhi kalam thu te don non lo u a hi manin biang na lama tha kiam u hi to te khem pe in anei sa u azek siam lo na hang u a hi hi amau te in anei sa u ata te u ading in se som so se kwa in sam sia na suak sang hi nu te pa te lam sa to angai muang ta te in amau ma suan ding khwat zo non lo u a hong tung lai ding nun tak na zong anga ding u lamet huai lo mi tampi om u hi nu te pa te in ata te u lo adinga anu sia ding u go hoi penin kiman na anei na เซบเซบเทนาเลอังสุงควาลวาจิตนาเลสยามนาอเนเทยาเลตองอฮีฮีตัวบังนุนตางนาตออมาวเตอินซุมอีมันพัดนาลักเขียวฮีตัวอินอมาวเตกิตังสับนาเตเลมิดังเตจิมอนาเตอหูดนาอูอาอฮีซองอิน pasian na sep na amai not na ding a hi zongin phattuam na piang sak a hi manin apa ta huai ma ma khat a hi hi hau na ngai sun ken kai piang na ngai na pen pasian thu kham to akip na akibang thu gui pi tunga kinga hi kai piang na ngai na in juda mi te a ding in thu pha khat a hi hi hilo hile pasian in amau te so loading hi hi thu azui mi te a ding in หุนใบดองมาทุพาขัดเฮลายดิงฮีปัสยานนเสบนดิงามานมานและจิงตะกาอเปียปอลปิเตอิน ခါလမအခန်းတုတ်တဲ့အဟီဟီဂျင်နာဆီယမ်နာတက်တက်အနေခရစ်တုဇီတဲ့အင်အတောပါဥကင်ပန်မကင်ပါဥဟီဆုမဟောတဲ့အင်အဆုမ်ဇတ်နာခဲမ်ပေဥပစီယန်င်စစ်တယ်ဒင်းအဟီလမ်ဖောက်ထေလေဥအမောက်တဲ့အင်ကတန်းဆပ်နာအာအငိုင်ဆုတဲ့ဥဟောင်တอมตัวမမအဒင်းဟီဖောက်ထေနာขังโลเฮนลาฮิเลตัวพอกเทนาอินกองทักเทนาคองเกพัดสักนาคอง กิสักเทนาคองเลนบตัดนาคองอาอากิซัมโลปีอากิจังเตหงเกนคดิงอาเต้าปานเสบนาอาอากิจังดิงอามาสุมเตอมอกนาอาอากิจัดมังนาถูคองหงปุลังดิงฮีอาเต้าปาอุเนซาอาทางจัดเตอินอาสอดโลอินอากำตัดนาอวะเต้าปาทุสิตนาถวกดิงอุฮีคริสเตียนฮิงอากิจิเตอินอาปุ่มปีตุงอุเจ็บนาอินอาอินอุเจ็บนาอินอาเฮานาอุตอมจัดโจอุเฮนลาอานกัว awang wa chidam na asu se ding za in awang lua in adu du u lui ke zo deu le u amau te in pasian sum khol na atam khol zo za ding u hi အမတဲနာဝန်တုံအမဟောက်နာအမထုပိနာတဲနုစီယာအာအေတဲအင်တွန်တုံဟောက်နာအင်းအိထေနေဒင်းအာအေတဲဟန်အာမီဇောင်အဟောင်ဆွာအတပါအူအမောက်တဲအင်တွာဘငင်ဇီလနွမ်ဒင်းအဟီအဟီဇောင်အင်မီတမ်ပီအင်လေတုံဟောက်နာအဇွန်တကူချန်အင်အဒေဇာအူအငါနဒင်းအင်ဘန်တန်ဝေခေါလဒင်းချိငိုင်ဆွန်မဆပ်ပဖတ်လူဟီအမောက်တဲအင်အမောက်အာဒင်းခေါ်အဲအအောင်နွမ်အဟီမနင် pasian lama a hau suak zo lo hi amu na za u le apiak na za u ki tuak zo non lo hi a hau nop na u hong khan sem sem ma bangin alung sim u zong anei sa tung bek ma u a hong om pa hi anei sa u atam sem sem na in atam zo sem alungur na u khang sak hi manin topa tunga soma khat apiak ding uzong na selwa in tamlua hi hongchita u hi lai siang tho in nahau na ahong khan le tua te bek ngai sut in nei ke in chi hi la te number som guk le ni tang som na mi tampi in mi te bangin hau hileng pasian sumkhol na a tampi ka peding hi pasiana sepna amai not de ding lo ngal bangma danga kanai sa kazang ke ding hi chi u hi tuami te kim khat pasian in hau na ta zet hi hong hau sem sem u chiang in zet na zong na se sem sem a apiak khat na u pen azon la u sang in hong tom zata hi hau sem sem nap na in lung sim u le alung tang u hub a hi manin amaute milim bia hong hita u hi pasian tunga kam chiam mi khem pe in eima a chiat ise ding hi lo a ilung sim a ise na bang ipyak cha ding a hi hi a hi zong in mi kim khat in kai piang na a pasian honget za a kim in peta ke le hang kwa man hong thei ke nan te chi in anania le safira te mo na nam te ma bol u hi to akhial nu pa te thu e te hong ki hil na hi lam ngai sun in pasian in lung sim sung kan khia hi lam hi thu a hong kilang hi mi hing lung sim le ngim na te ama thei lo ding in ki sel thei lo hi mi hing lung sim azol ngi nya to mo na hi khak lo na ding in pasian in to thil na akhang akhang a christian te a ding in hong koi sang hi isang gam te mai a ipyak ding za kam to a hi a lai to hi zong in kam chiam i bole amau te in pasian le ei ki kala i bol kam chiam a hong thei pi te swak u hi mi dang khat to lai i bol bang ma in tua ki cham na pen mi hing tung hi lo in pasian tunga a bol hi hi pasian tunga piak dinga i chiam za sang a athu pi zo ki chiam na christian te a ding in om lo hi tua bang in mi hing te tunga kamchiam anai te in tua kamchiam pana apen ding u nget ding angai sun om khol lo hi thupa kem pe hong pe pa pasian tunga ki chiam na pen thupi zakan lai hi tua hi changin pasian tunga ikam chiam te pana iswa tak ding bang hang in han chiam ding hiam mi hing in pasian tunga akam chiam athupi lo zo in ngai sun ding a hiam tua kam chiam sai in thuken zum ki tun lo ding a hi manin အထွန်းနေဦးသော hiding hiam jesu christ ki pumpiang na si santo hot khian na anga hing achite in pasian bulu ding hiam ama kam cham te le ama gam tat na te wan tung zum pi a toy khai aman to ki khai hilo hiam polpi mi te kam cham te to ki sai in polpi in ta wan nei hi a kam cham tang tun lo asangam khat pe a om lam amau te in a thei u le thudam tak le ki chian tak in ama gen pi ding hi ama kam cham a ပြက်ထေနဒင်းင်အပြန်ဇောလောနာထူအအမအမပေါ်ပီမီကီချီယန်ခတ်လေအပနွမ်တက်ပီအဟီလေပေါ်ပီအင်အမဟေပီအင်ဟူတာဟန်ตัวบังอินอามาเตอินฮักสัตนานอกโจดิงอัวทุพาจงอามาเตอินสังดิงอุฮีลุงดำกุนาสุมปีเตมิจองเตอาดิง polpikem pe a mizong te ading sumkhol na khat koi ding hi polpi mi kim in ni pi kal khat sim a hi keile khasim in lungdam ko na sumpi peta u hen tua in chidam na khong an nek ding khong le pon sil ding khong inga thupa te hang a ilungdam na ila khian na heding hi pasian in tua thupa te hong piang na to ki zui in eite in mi zong te mi chimo te ipeding hi isangkam te in hi thu lim taka anga isuding u kade hi มิซองเตพอกอุนนนบตัดนาเตทำโลนจัดขบจียงเตนงอนเอวอินลาอันเนกตุยดอนและปวนสิลนิกเตนอจงตอมเตเปียอินအမောက်တုံငါနဘောဘန်ဘန်ဂျေဆူတုံငါအဘောလနဟီဟီဂန်ထေထွားမိဟင်တေတောအကိဘန်အင်အမဟောင်ကိစေဟီနငါဒင်းကိဆမ်ဒင်းအာနဥပမောတေနငါခိဒုံငါကေအင်နဥဒနာဆွမ်ကေအင်နဥဒဟွန်ခတ်ချန်အင်ပြာအာနဥဒလောဟွန်ခတ်ချန်အင်ပလောချီဘန်ဟီကေအင် man man in pia in pasia nilian ni chang a wan tung chap te na sunga namu dinga na dei bang lian lian pia in inei sa to pasian na se pan pi na pasian la i takpi a zong achi thei zek te kong chinwam hi topa na sep na pan pi na ding in na nei sa te na piak ding a hun hi ta hi a ki se ding kha te hot khyat na a ki pia a a han chiam na sem te khut dom to sang ding a hun hi ta hi wan tung zum pi a nang ma hu na hang to hot khyat na anga mi te na mu chiang in thaman lian pi anga ding helo ne hiam kwa ma in asumu hazake hen aki se thei lo ding sum wan man tunga a khol the ding u a hi manin a haute lungdam u hen to pa na sep na dinga ipiak lo sum te ki se ding hi wan tung sum khol na a tua tung panin a khang kinga lo ding hi mun khem pewa om 7 day adventist te ama tunga ki pia a a hi thei to pun amau nei na za chiat u to ki zui in ama na sep na apan pi ding u tu in to pa in chial hi จิงตักอาหูนาและสุมปีแต่เปียงนาอุโตอามาทุพาเตอะนวมสาอาอามาเฮปีนาลุงดามูอหิลัมอามาเตอินอละเขียดดิงอุอามันเดฮีกิมนาหงตุนจังอาดิงจีอาไหลตุงตอกิปอลกิควาลขอนาเตลายเสียงโทตอกิเลบุลฮีจีอินตอปาอินเกหงลักเซลเซลฮี mi siang tho te in gimna hun chiang a ding in in khong le lo khonga an a khol ule gam sunga nam sao kial pi le pul nat na hong tun chiang in mi gelo te in amau te khut sung panin sut ding wa mel mak te in lo panin pocket ding u ahi na kamu hi pasian bek ma imwan ding hun hong tung ding hi ama in eite hong wang ding hi to hun chang in i an ding le i tui ding hong om ding ahi lam kamu hi gil kyal dang tang in eite yom ke ding hi pasianin gamlaka eite adingin ankuang honghiding hi aki sable zong iliya awak ma bangin ei hongwak dingin waak te hong sol ding hi israel te awak ma bangin wan panin mana zong hong khiat the ding hi kimna hong tun chiangin mi siang tho te adingin in le lo te bangma in kimang lo ding hi bahang hiam chi le mi hon gol tol te mai a amau te tai ding u hi to hun chang in tu lai thu man tang ko na ding in anei alam te u ki zuak khe thei non lo ding hi mi siang tho te in gim na hun hong tun ma in wan gi khem pe suwa khia a ki pum piang in pasian to ke chiam na abol ding u pasian dei na hi lam ke hong kilak hi amau te in anei sa u biak na ta wa ap a asep ding u lung sim tak to pasian adot ule tuana te azwak khya ding hun u aman hil ding hi tua hi le gimna hong tun changin amau te wan jang ding u a agik aluai bangma omnon lo ding hi ang sung nyal na le kipum piang na pasian tapa hong kipum piang na to hot kya na ding วายหงกิหอมฮีคริสสิงลามเตปนาหงตังเคียกอสเปลขวางอินไวหัมนาเหมาะสักอาจินนาเลเสียมนาเตหันสวฮีเปียกนาดิงลำเบกเบกหงกิเกนจียงอินดาอาทุมจะสอบดิงเฮโลฮีเสพเขียนนาแนวจึกปนินนาเสพนาอเลียนโซสงอาอลูดดิงอาปะเซียนอินอามีเตเด็กสักนาโตหงสับนาฮิโซฮีคอมยาลกัมตัดอินเลยตุงบุเปียตวมลายตังอิน chiang tan om lowa han cham na hong ki sam hi leitung lung sim le de go na lung sim in pasian mi te nun tak na tha te ne tum khin hi anei sa u tampi pe khading a angen pen pasian he pi na hi lam amaute in aphong ding u kilom hi nget na le piang na pen pasian wan tung mi in kenai tak in koi khom hi ama in colony tunga na thunget na le na piak khyat na te pasian mai a phong den ding in ka tau khin hi chi hi sol tak alian som aneu li na in uwa chil ding kisin un mi tampi in milim te pakta in bia uhi na milim te upai kya un na wai ham na lungsim te u nusia un na in te u na zep na un na nei sa u tam zat ke un chi in kong thum hi bahang hiam chi le tua te pasian sum hi a no te tung panin hongking en kik ring hi nu te pa te o na ta te u dei pe na lei sak na ding un to pa sum te zang ke un chi in chris min to kong thum hi leitunga amin than na ding un khang thak dan le ki sel na te azui ding u hil ke un คริสอินอาศิโลมีเตกุบขยันนบนาลงซิมตัวเตอินอามาวเตในสังดิงเฮียมในสังเลาดิงฮีฮาซาดนาเอนนาและเอลนาเปียงสังจะดิงฮีนาตาเตอุนเลยตุงกิเซลนบนาและกิเดมนบนาหองในดิงวาจิดัมนาและนบสังนดิงอฮิโลปีปีอาตูปาซุมหองมองจัดดิงอุฮีอามาวเตกิปัดสังนากิเซลนาและละเขียนนาอันในเชนดิงเตอูนาเปียงนาอุโตนาอีดนาอูอามาวเตอลักดิงอาหองไงสุนดิง hingin na ta te u pan ta kha ke un sumte zat mang na ding lampi gel gel na ding hun tu in om lo hi chil tat ding ki sin na in na siam na te u zang un ngai sut siam na te asu se thei na te le na in na sum te u zang a wai ham na lung sim na thoi u sang in gam thaka thuman dial aki khai zo na ding na piak khyar zo na ding un no mau ang sung bang chinial ding chi ki sin zo un ngai sut siam na in ta len khat hi a kha mang thang te hot khyat na ding in na sum te u a hoi bel a na zat thei na ding u ngai sut na in tua na siam na te u zang zo un midang te nop tom na dinga amao ang sung anial te amao ma ma le anei sa u chris na sep na dinga azang te in a huai ham te in zong a amu zo lo u nop sak na mu ding u hi hong hon pa in no te la ka anei sa khem pe anu se lo pe ma in kanung zui hi the lo ding hi chi hi lu ka alian som la li anew som thum la thum ki na in ama ai tom ding zong lo hi hi in chris nun tak na sunga hong kilang khia ki na le chi na i ga a hi hi ilung sunga om pasian thu kham in eima lop na te asang le aton tung ngai sut na lama hong hei sang ding hi